ခုနှစ်ကဆုံလာရီဗုဒ္ဓနေ့နေ့လယ်နှစ်နာရီနဲ့18မိနစ်အချိန်မှာတရားဝိဇ္ဇာနောက်ကြတော့နှစ်နာနှစ်နာရီနဲ့18မိနစ်အချိန်တရားဝိဇ္ဇာဒီနေ့က ကဘာလုံးသတ်မှတ်ထားတဲ့ဘုရားနေ့မြတ်စွာဘုရားရဲ့မြတ်စွာဘုရားပွင့်တော်မူတဲ့နေ့ဒီလိုဘုရားနေ့လို့တကဘာလုံးသတ်မှတ်ထားမနောပွင့်တော်မူတဲ့နေ့မဟုတ်ပါဘူးခွာတော်မူတာလည်းဒီနေ့တော်သက်တာလည်းဒီနေ့ဘုရားဖြစ်တာလည်းဒီနေ့ပရိနိဗ္ဗာန်သန္တာလည်းဒီနေ့အဲကြောင့်ဒီနေ့ကို ဗုဒ္ဓနေ့လို့ဒီကဘာလုံးကအတိအမှန်ပြုပြီးတော့ဒီကဘာလုံးဗုဒ္ဓဘာသာဝင်သူသမ ्या ဒီနေ့မှာအထူးတလဲဗုဒ္ဓရှင်တော်မြတ်ဘုရားကိုပူဇော်တဲ့ပွဲတွေကျင်းပကြအဲ့ဒါလိုကျင်းပတာမှာဒီနေ့ကတရင်သာနဲ့တွေ့လိုက်တယ်၃ရက်လောက်ကနေတွေ့ပါတယ် ကိုရီးယားမှာဗုဒ္ဓနဲ့ကျင်းပတာကျင်းသာထောင်သားတွေ၄တောင်ကျော်တင်တယ်လွတ်ပြလိုက်တယ်ထိမှန်နေတယ်ကျွန်တော်မြတ်ဖရာဟာဒီနေ့မှာပဲအဟတမေညာသဗ္ဗညိတညာကိုရပြီးတော့ကိလေသာဆင်းရဲမှလုံးဝ လောဘဒေါသမောဟအစိုက်တဲ့ကိလေသာတွေရဲ့နှိမ့်သက်ခံဘဝမှာလုံးဝလွတ်မြောက်သွားတဲ့အတွက်အဲ့ဒါကိုထိမ့်မှပြုပြီးတော့ခေါင်းသားတွေကိုလွတ်လိုက်တာနဲ့ဒီပါတယ်အဲ့ဒါလိုလုပ်ဒီနေ့ဒီအခါမှာအိန္ဒိယမှာလည်းပဲဗုဒ္ဓနေ့ဆိုပြီးတော့ဟောပြောပွဲတွေလုပ်ကြတယ်ဟောပြောပွဲလုပ်တဲ့အချို့မှာတရားစာပေရုပ်ပွဲတွေလုပ်ကြတယ် အဲဒီတရားစာရင်းညွပွဲတွေမှာဒီလိုကခရိယံဘာသာခတ်ဆန်ဆန်သံတရားတွေနဲ့လိုက်မြန်မာပြည်မှာဘုန်းကြီးကျောင်းသားတွေငယ်စဉ်ကတင်ရတဲ့ပြင်အောင်ရင်းဆိုတာဘာဟုံသဟတမပိနေမိတဘာဟုတံတံဝိရိမေခလံဥဒိတဂောရံသတေနမာရံ ဒါနာတိဓမ္မဝိဒိနာဇိတဝါမှုနေတော့တန်တေဇတာဘဝတုမေဇယမင်္ဂလာအမှန်တကောင်းတဲ့ဘုရားတော်တော်လေးကြည်ပြီးတာဘုရားရှင်ရဲ့အရှင်အောင်ရင်းနေတယ်တရားကိုအိန္ဒိယနဲ့ပြီးကိုကြတော့မလဒါလာပါဠိကဗျာပဲပါဠိကဗျာကိုဆိုတော့သူတို့ကကဗျာသာနဲ့ဆိုတယ်ကဗျာသာနဲ့ဆိုပြီးတော့ အိန္ဒိယမှာသန္နယနဲ့လိုက်ဆွဲဆွဲနေတယ်ဆိုတာပေါ့ဆွဲဆွဲနေတယ်ဆိုတော့သန္နယနဲ့လိုက်တော့ဒီပါဠိကိုပါဠိကြရာဖြစ်တဲ့အတိုင်းကြရာကနဲ့ဆိုတဲ့အတိုင်းအမှန်နားထောင်အောင်အတိပဲသိတယ်ဆိုလို့ရှိရင်လည်းပဲဘုရားရှင်ရဲ့အောင်တော်မူတဲ့သရုပ်စိတ်ထဲမှာထင်မြင်နေနေပေါ်လာတယ်အဲဒီတင်ပဒီဘုံမှာကြတော့ ဒီဟိုမှာကြတော့ဟာအကြီးအကျယ်ပွဲတွေကျင်းပါတယ်ပထုံလာသန်းစာတွေကစပြီးတော့သူတို့စိုင်းပြညာတယ်ဒီမှာတရင်ကျပွဲတစောင်းနိုင်ပွဲတွေတရင်ကျပွဲတစောင်းနိုင်ပွဲတွေမှာကြီးကြီးကျယ်ကျယ်အစောစောကပဲစိုင်းပြပြီးတော့ဆောင်ရကြတယ်သူတို့စီမှာတော့မလုပ်ကြတယ်လို့ဆိုတော့မုတ်ဦးကြီးတွေ န္ဓာနာနာကြီးလောက်ကြတယ်မုတ်ဘူးကြီးတွေခန္ဓာနာနာကြီးတွေလောက်ပြီးတော့အဲ့ဒီမှာမီးရောင်စုံနေတွဲတယ်ပြီးတော့အဲ့ဒီမုတ်ဘူးတွေမှာနိဗ္ဗာန်တော်ပတိတွေရေးတရားရဲ့ဖြစ်တော်စဉ်ပတိတွေရေးတချို့ကရုပ်တွေတွေလောက်တချို့ကနတ်ပြည်မှာနတ်သားနတ်သမီးတွေနတ်စည်းစိမ်ခံစားနေတဲ့ဟံကို ဗရုပ်တွေကိုအရှင်စက်ကလုတ်တွေနဲ့လှုပ်အဲတချို့ကတော့လာကြည့်တဲ့ပုံကိုယ်တွေဆောင်ဝေကရအောင်ဆိုပြီးတော့မရေကန်းတွေကိုရုပ်တွေတွေနဲ့စက်ကလုတ်တွေနဲ့အရှင်လှုပ်တချို့နေရာမှာဆိုငရေသာကြီးကအောက်ကပလက်ကြီးဟိုငရေခံစားရတဲ့ပုံကအောက်ကပလက်ကြီးငရေဒိန်ငရေသားတွေကအဲ့ဒီရုပ်ကြီးကိုလွှတ်နဲ့တိုက်တယ် တကယ်ကိုလူတွေသဘာနဲ့တိုက်နေသလားလို့ဒီလိုအောက်မြင်ရတဲ့အဝေးကကြည့်လှုပ်ရှားနေတဲ့တယ်လို့စိုက်ပြီးဖြင့်ဗုဒ္ဓဘာသာနဲ့ပတ်သက်တဲ့ကျင့်ဝတ်တွေကိုသာတမ်းနဲ့ရင်လည်းပေါ်ထုတ်တယ်ဟောပြောမှုနဲ့ရင်လည်းပေါ်ထုတ်တယ်ဒါမှမဟုတ်ဥစဉ်ပကြီးနဲ့ရင်လည်းတရုပ်ပေါ်တယ်ဒါမှမဟုတ်ခုနပြောတဲ့ရုပ်သေးရုပ်ရှင်နေနဲ့လည်းပဲသရုပ်ပေါ်ထုတ်တယ်သူတို့မှာတော့ဒါတွေ လဇန်14ရက်15ရက်လက်ကြောတရက်3ရက်ပဲအဲ့ဒီ3ရက်ဆိုလို့ရှိရင်ကြောက်ပြီးတော့အဲ့ဒီမုတ်ဦးတွေကြောက်လဲပတ်ပြီးတော့ကြည့်ကြတာဒီမှာဒလောင်နိုင်ကြည့်ကြတယ်ပေါ့ဒီမှာဒလောင်နိုင်ကတော့ကိုယောဂါကြီးတွေ့ရတယ်ကိုယောဂါကြီးတွေ့ဟိုမှာတော့ဒီမျိုးပွဲတွေသံဝေကရပွဲတွေလိုက်နာကျင့်ကြံပွဲတွေအဲ့ဒါတွေပဲတွေ့ရတယ်လိုက်ကြည့်တဲ့အခါ မီးရောင်စုံတွေဟိုခလုတ်မျိုးမျိုးနဲ့ထွန်းတာပဲလေဒီမှာထွန်းတာတွေတော့အများကြီးသာတာအဲ့ဒီမုတ်ဦးတွေကိုသူတို့ကတော့ဒေါရဏလို့ခေါ်တယ်ဒေါရဏဆိုတာပါဠိစကားပဲယုတ်တကားတွေမှာတကားအပြင်ဘက်ကတော့အတွင်းကတကားခံအောင်ကတ်ပိုက်ထားတဲ့တိုင်တူရုံထားတယ်ပေါ့အဲ့ဒါအဲ့ဒီတိုင်မှာအထက်က မုတ်တွေပါတယ်လက်ရှိကပါတယ်နဲ့ဒီပါတယ်ဒါကြောင့်မို့သူတို့ဒီဘုံမှာကသုံးလာရင်းနေလောက်တဲ့အဲဒီမုတ်ဥတွေကိုလည်းပဲသူတို့ကတောရဏလို့ခေါ်တယ်အမြင့်ကြီးတွေပဲဒီဒီဓမ္မယုံခေါင်းတော့မကဘူးတချို့ကလည်းကျေရာလည်းဘယ်လောက်မကဘူးအဲတော့အဲဒီထဲမှာနိဗ္ဗတ်တော်ကြီးဘုရားဖြစ်တော်တဲ့နေ့ တချို့တရားဒေသနာတော်တစ်ခုရဲ့အကြောင်းအရာတွေပကြီးတရုပ်ပေါ်လာတယ်မနေဘူးဒီဘက်မှာဗမာကြီးတဲ့သူတို့ကပါတယ်ဗမာကြီးလို့သံနိုင်ပွဲဆိုတာမရှိဘူးတရင်ကျော်မှာလည်းသံဗမာကြီးလို့ကြီးကြီးကျယ်ကျယ်မလုပ်ဘူးအိမ်ဒီမှာပြီးတော့ထွန်းရတယ်ဗမာကြီးကသံနိုင်ပွဲကြမှာအကြီးကျယ်လုပ်ကြတယ်သံနိုင်ပွဲဆိုတာဗုဒ္ဓဘာသာပွဲပုံခိန်သူပွဲအဲ့ဒါဗုဒ္ဓဘာသာပွဲမှတ်ပြီးတော့ယူလာကြလာနဲ့လုပ်နေတာ ဘယ်လူတွေကသမုံလာကြီးဆိုလို့ရှိရင်သမုံလာကြီးနေဆိုတာဟိန္ဒူတွေရဲ့ရှိကဟိန္ဒူတွေရဲ့တစ်နှစ်ကြည့်တဲ့နေ့တလားကြည့်တဲ့နေ့ပုရုတပတ်လည်းတဲ့နေ့ပုရုသုံးပါးဥရု6ပါးရှိတာမှာသမုံလာကြည့်ပြီဆိုလို့ရှိရင်ဥရုတပတ်လည်းသွားတယ်အဲ့ဒီနေ့မှာပြေတွေကလည်းစုံရာဒီကလည်းမကူမကင်းနဲ့အင်မတန်ပါရဆန်း အဲ့တော့ကောင်းကင်တစ်ပြင်လုံးဟာရေအောင်လာအောင်နေနဲ့လင်းထိန်နေပြီးတော့အမှန်တန်သာရတာကိုရေခါကတော့တောင်မုံလာဆိုရင်တိန်နေပါလေလည်းတည်းမရှိတော့ဘူးမရှိတော့ရေတွေဟာရှိတော့အကုန်လုံးမြင်ရတယ်အဲ့တော့အဲ့ဒီလာအခါမှာနိခတ်တပင်ရုထာနိခတ်ပွဲတယ်ပင်သင်ရင်ကျင်းပလို့ရကျွေးကြော်ကြတယ် ယထာပွဲလည်းပဲသင်ကျင်းပါတယ်ယထာဒီရကသမိစာတောင်တိတ်ပွဲလည်းပဲကျင်းပါတယ်ရေတော်မုံလာကြည့်နေအဲ့ဒါအဲ့ဒီကအဲ့ဒီမြတ်ခပွဲတဲ့ပြင်နဲ့တောင်တိတ်ပန်းတဲ့ပြင်ဆိုတော့ထိန်သူယူဆတွေဟာဗမာပြည်ရောက်လာဗုဒ္ဓဘာသာနဲ့အတူပါလာပါလာတဲ့အခါကျတော့ဒါထဲမှာဒါတွေပြီးတော့ရှင်းရှင်းက သာပြီဆိုလို့ရှိရင်အမတန်ယူစီကြတာကိုယူစီကြတယ်ဆိုတော့သာပြီတဲ့ပါလာလို့ရှိရင်ဗုဒ္ဓဘာသာပဲလို့ယူဆပြီးတော့အဲ့ဒီအတိုင်းဒီမှာလည်းပဲတရားဝန်လာပြီးနေမှာပွဲလန်းတဲ့ကျင်းပရာကနေပြီးတော့တစောင်းတိုင်းဆိုတာဖြစ်လာလို့ရပါတယ်ဗုဒ္ဓဘာသာနဲ့ဘာမှပတ်သက်ဘူးဒါအခုတော့ဗုဒ္ဓဘာသာနဲ့ပတ်သက်တဲ့အောင်တော့လုပ်နေရတယ်ပျော်ဝဲရှင်ဝဲတစ်ခုပါပဲအဲတကယ်ပတ်သက်တာကတော့ အခုပထုံလာကြီးနေဝါလူလာကြီးနေရင်းပြောလာကြီးနေဒီနေ့တွေကတော့သင်ကြားရတဲ့ဝါလူလာကြီးနေဆိုလဲဝါဝင်ပွဲရင်းပြောလာကြီးနေဆိုလို့ရှိရင်ဝါရှုပ်ပွဲသုံးလာကြီးနေဆိုလို့ရှိရင်ဗုဒ္ဓနေပွဲဆိုတော့ဗုဒ္ဓဘာသာနဲ့တည့်ရတဲ့ဆိုင်အသိဉာဏ်ပွဲတွေကတော့ဒါကတော့လူမှုရေးယဉ်ကျေးမှုနဲ့ဆိုင်တဲ့ပွဲတွေပဲအဲ့ဒါတော့ဗုဒ္ဓဘာသာကတော်ပါတယ် မြန်မာဗုဒ္ဓဘာသာတွေကဗုဒ္ဓဘာသာပွဲမဟုတ်တော့လည်းပဲဗုဒ္ဓနဲ့ဆိုင်တဲ့ပွဲမဟုတ်တော့လည်းပဲယဉ်ကျေးမှုလူမှုရေးနဲ့ဆိုင်တဲ့ပွဲအတွက်နေအားပေးလိုက်တယ်ဆိုလို့ရှိရင်လည်းအဲ့ဒီနေအားကိုအကျိုးရှိအောင်အသုံးချကြတာများတယ်ဒါနတိကြတယ်သီလဆောက်တည်ဆောက်တည်ကြတယ်တရားနာကြတယ်တရားဘာဝနာပွားများအားထုတ်ကြတယ်အဲ့ဒါတော့ ဒါကြတော့ဒီဟိုတဲ့ပမာတိရတော်အဲတော့ဒီဗုဒ္ဓနေဆိုတာကိုဘယ်ကစသတ်မှတ်လိုက်တာလဲဆိုစီဟိုကျောင်းကစသတ်မှတ်လိုက်စီဟိုကျောင်းကစသတ်မှတ်လိုက်တာအဲဒီတော့1800ခရစ်နှစ်1820ကျော်လောက်မှနေတူတာပဲသိချာမမှတ်မိဗမာပြည်ကိုအင်္ဂလိပ်အထက်ပိုင်းကိုမသိနေပါဘူး အဲ့ဒီအခါမှာဒီဘူကကဆုံနာမိနေကိုဗုဒ္ဓနေလို့သတ်မှတ်လိုက်တော့ဒီကမ္ဘာလုံးကဝိုင်းအသိမှပြုလိုက်ကြဗုဒ္ဓနေလို့သတ်မှတ်လိုက်တဲ့အခါကျတော့အဲ့ဒီဗုဒ္ဓနေမှာဗုဒ္ဓဘာသာနဲ့ဆရာပွဲသဘင်တွေကျင်းပတဲ့အခါကျတော့စိုက်ထောင်ကိုအလံတကွန်လိုးလာအလံတကွန်လိုးလာတဲ့အခါကျတော့ဗုဒ္ဓဘာသာတို့ရဲ့အလံဘယ်လိုဖြစ်တဲ့လဲလို့ဝိုင်းကြံပြီးစဉ်းစားကြတယ်။ကြံပြီးစဉ်းစားကြတော့ ဘယ်သူကအကြံရတယ်လဲဆိုတော့အမေရိကန်ဗုဒ္ဓဘာသာကာနယ်အော့ဖော့ဆိုတဲ့တရားကြီးရတယ်အမေရိကန်ကနေပြီးဗုဒ္ဓဘာသာဖြစ်လာတယ်ကာနယ်ကြီးပဲပထမတော့အိန္ဒိယမှာသူကတီဟိုဆိုတီဟိုဆိုပြီးအသိဉာဏ်ရဲ့ဝင်တယ်ဝင်ပြီးတီဟိုတီဟိုဆိုပြီးသဘောတရားတွေယုံကြည်လက်ခံတယ်နောက်ကြတော့တီဟိုဆိုပြီးကဘာသာလုံးသူတို့ကလေ့လာ လေ့လာရင်ကဗုဒ္ဓဘာသာကိုနည်းနည်းနည်းနည်းလေ့လာပြီးတဲ့အခါကျတော့ဒီကာနေဩကောကဗုဒ္ဓဘာသာသဘောကျပြီးတော့သူကဗုဒ္ဓဘာသာဖြစ်လာဗုဒ္ဓဘာသာဖြစ်လာတော့လည်းပဲအသေးသေးပါပဲဒါပေမဲ့လို့အဲ့ဒီအခါတုန်းကလက်တွေ့ကျင့်ကြမှုအပိုင်းကအားသိနေတဲ့အခါဖြစ်တော့သူကမြန်လက်တွေ့ကျင့်ကြတဲ့အပိုင်းရဲ့ဒီတော့ရောက်မသွားဘူးတတ်နိုင်သမျှလေ့လာပြီးတော့တတ်နိုင်သမျှကြည်ညိုသွားတယ် အဲ့ဒီဩကောကဒီဟိုမှာဆိုလို့ရှိရင်ဩကောကြောင်းဆိုပြီးတော့ဗုဒ္ဓဘာသာစံညွှန်းတစ်ခုရှိတော့ရှိတယ်သူတည်တော်တယ်အဲ့ဒီကံနဲ့ဩကောကအကျံပေးတယ်အလံလိုအပ်နေတယ်ဆိုတော့ဒီလိုဆိုလို့ရှိရင်ရောင်းကြီးတော့6ပါးအလံလောက်ကြရအောင်သူကကျံပေးတယ်ကျံပြီးတော့သူ့ကိုပဲအဲ့ဒီအလံပုံစံတင်ပြပါဆိုတော့သူကပုံစံတင်ပြတယ်နီရောင်အဖြူရောင်အဝါရောင်အပြာရောင် အယောင်၅ပါးအဲ့ဒီအယောင်၅ပါးနဲ့နောက်တစ်ခါအဲ့ဒီအယောင်၅ခုကိုပေါင်းထားတဲ့အယောင်တစ်မျိုးအယောင်တစ်မျိုးကအလံဖျားကနေကလန်ကလန်တင်ခံထားတယ်အဲ့အခုပမာတိမှာတွေ့နေရတဲ့ဗုဒ္ဓသာသနာဗုဒ္ဓဘာသာအလံတော်ဟာအဲ့ဒီကာနေဩကော့အကြံပေးတင်ပြတဲ့အတိုင်းလက်ခံပြီးတော့သုံးတစ်ကဘာလုံးသုံးနေကြတာဒါဝမ်းသာစရာပဲ ဆိုင်ကြတာခရိယန်တယောက်ကဗုဒ္ဓဘာသာဖြစ်လာပြီးဗုဒ္ဓဘာသာထဲမှာအမှတ်တရဖြစ်လာအောင်အလံတခုပုံစံတင်ပြပြီးတော့သွားတာဒါကြောင့်မို့ပစုံလာပြီးဗုဒ္ဓနေမှာဆိုလို့ရှိရင်အဲ့ဒီဗုဒ္ဓအလံတော်တွေတလူလူပြင့်ကြတဲ့အိန္ဒိယမှာရောဒီဟိုမှာရောဒီပြင်နိုင်ငံတွေလည်းဂျပန်တို့လည်းဒီတိုင်းကိုရီးယားတို့ဗုဒ္ဓဘာသာကမြတ်စွာဘုရားပွင့်ပြီးလို့ ပထမ3လအကြာမှာပထမသံဃာယနာကျင့်တယ်ပထမသံဃာယနာကျင့်ပြီးနောက်နှစ်ပေါင်း100အကြာမင်းနဲ့ပြီးဒုတိယသံဃာယနာကျင့်တယ်အဲ့ဒီဒုတိယသံဃာယနာမှာစပြီးတော့နည်းနည်းအယူဆကွဲသွားအယူဆလေးနည်းနည်းပါးပါးကိုရကစပြီးနောက်ကြတဖြည်းဖြည်းပွဲလိုက်တာအခုတော့ပါဖြစ်တယ်လေဆိုမဟာယာနဗုဒ္ဓဘာသာဟိနယာနဗုဒ္ဓဘာသာလို့နှခိုင်းပွဲသွားတယ်ပင်မအနေ ဟိနယနာမဟာယာနဆိုတာမြင့်မြတ်သောယင်ဖြင့်နိဗ္ဗာန်သို့သွားတဲ့ gain လို့ဒီလိုဆိုလို့ဟိနယာနဆိုတာယုံနိုင်သောယင်ဖြင့်နိဗ္ဗာန်သို့သွားတဲ့ gain လို့ဒီလိုဒီလိုရှိတယ်အဲဒီမှာဟိနယာနဆိုတာမဟာယာန gain ဝင်တွေကနှိမ်ပြီးခေါ်တာဟိနယာန ဗုဒ္ဓဘာသာကိုထေရဝါဒဗုဒ္ဓဘာသာလို့ခေါ်တယ်။ထေရဝါဒဗုဒ္ဓဘာသာလို့ခေါ်တယ်။ကဘာကလက္ခဏာဒီသကလုံးပဲလက်ခံပါတယ်။ဒီနာယနာဆိုတဲ့သကလုံးတော့ဒီအခေါ်ဟာရှိတယ်ဒီလောက်ပဲသိထားရုံသိထားကြတာပါပဲ။သုံးတဲ့အခါကျတော့ထေရဝါဒဗုဒ္ဓဘာသာလို့ဒီလိုသုံးတယ်။မဟာယာနဗုဒ္ဓဘာသာဆိုတာမြင့်မြတ်သောယဉ်ဖြင့် နိဗ္ဗာန်ကိုကူးသွားတယ်နိဗ္ဗာန်ကိုသွားတယ်မြင့်မြတ်သောခြင်းဆိုတာတဲ့ဘာလဲလို့ဆိုတော့သမ္မာသမ္ဗောဓိယာနာသမ္မာသမ္ဗောဓိဆိုတာမြတ်စွာဘုရားသနိသဗ္ဗညုတညာအဟတမေညာသဗ္ဗညုတညာအဟတမေညာရပြီးမှပဲနိဗ္ဗာန်ကိုဝင်ဆန်နိုင်တယ်လို့ယူဆတဲ့အခါအဲ့ဒါမဟာယာနယူဆတယ်အဲ့တော့ မာယနာအယူဆရဆိုလို့ရှိရင်ဗုဒ္ဓဘာသာဝင်တိုင်းဗုဒ္ဓရဲ့တတိသာဝကတိုင်းဟာဘုရားဖြစ်လို့ဖြစ်ရဘုရားဖြစ်ပြီးမှပဲနိဗ္ဗာန်ကိုဝင်ရဘုရားမဖြစ်ဘဲနဲ့တော့နိဗ္ဗာန်ဝင်နိုင်ဒါကြောင့်မဟာယာနဗုဒ္ဓဘာသာဝင်ကုသမြဟာဘုရားလောက်နေတယ်ဘလောက်ကောင်းလဲနော်မဟာယာနဗုဒ္ဓဘာသာဖြစ်ဖို့မကောင်းကြဘူး ကောင်းတယ်နော်ဟုတ်တာမဟုတ်တာတော့ခေတ္တဘုရားလောင်းဘဝတော့ရတယ်မလို့ရင်မလားဘုရားလောင်းဘဝဘာနာလဲအဲလူကျင်နေဆိုလို့ချင်းမဟာယာနကိုင်းနေဝင်ရောနော်ဟုတ်တယ်မှာဘုရားလောင်းပြည့်သွားဒါကြောင့်မဟာယာန ဒိုင်းရဲ့သုတ်တန်ဒေသနာတော်တွေထဲမှာသူတို့ဟာမြတ်စွာဘုရားလက်ထက်ကသုတ်တန်ဒေသနာတော်တော့ဒေသနာတော်တွေတော့မဟုတ်ပါဘူးနောက်ဖြစ်သုတ်တန်ဒေသနာတော်တွေနောက်ဖြစ်သုတ်တန်ဒေသနာတော်တွေဝတုပန္တုတို့အတ္တဂောတတို့အစရှိတဲ့မဟာယာနဂိုင်းမှာထင်ရှားတဲ့နောက်ပေါ်သာရေးဆရာဆရာတော်ကြီးတွေသူတို့ထွင်ပြခဲ့တာလေအဲ့ဒီထဲမှာဆိုလို့ရှိရင်ဘယ်လိုပါလဲဆိုတော့ ထေရဘာသာဗုဒ္ဓဘာသာထဲမှာကမြတ်စွာဘုရားကြွပြီဆိုလို့ရှိရင်ဘဂဝါရာဇဂဟံပါဝိတိပင်သမတ္တိဟိဘိက္ခုတတေဟိအဲအဲ့ဒီအတော်မျိုးလာတယ်ဘဂဝါမြတ်စွာဘုရားသည်ပင်သမတ္တိဟိဘိက္ခုတတေဟိ900သောယဟန်တို့နှင့်ရာဇဂဟံရာဇဂိုပြည်သို့ပါဝိတိဝင်တော်မူကြီးဒီလိုလာတယ် မဟာယာနကျမ်းနေကြတော့အဲ့ဒါမျိုးမှဒီလိုမလားအပူပါတယ်ဘယ်လိုလဲဆိုတော့မဂဝါရသကဟံပါဝိတိပင်စမတ္တိဘိက္ခုတတိဤသဟတမတ္တိဘောဓိတတ္တိဒီလိုလားမဂဝါမြတ်စွာဘုရားသည်ပင်စမတ္တိဘိက္ခုတတိဤယဟံ900တို့နှင့်သဟတမတ္တိဘောဓိတတ္တိ တထောင်ညသောဘုရားလောင်းတို့နှင့်တတ်တိန်ကွာပရာဇကအာညာလယူတီတို့ဘာဝိတိဝင်တော်မူသည်ဟောလို့သူတို့စီကပါဠိတော်ဆိုတဲ့ကျမ်းစာသင်္တကရိုက်နဲ့ရေးထားတာအဲ့ဒါသူတို့ကျမ်းစာတွေထဲမှာအဲ့ဒီဘောဓိတတ္တမပါလို့ဖြစ်ကိုမဖြစ်ဘောဓိတတ္တကသူကဘုရားတဲ့တော်မြတ်သေးရဲ့မဟာယာနတည်ယူထားရတယ်ဘာကြောင့်လဲလို့ဘာကြောင့်ဘုရားလဲဘုရားနဲ့မြတ်တယ်လဲဆိုတော့ဘုရားက ပါရမီတွေဖြည့်ပြီးလို့မလို့ကိလေသာတွေကုန်ခန့်သွားလို့သူဟာပြိဋိဘံသံဖို့ပဲရှိတယ်သူ့လုပ်ငန်းရှိတော့သူကကိစ္စကြီးနေတဲ့ပုံအဲဘောရိတတ္တခေါ်တဲ့ဖရာလောင်းတွေကသူတို့မှာဖရာဖြစ်အောင်ကျင့်ကြံရတာကျင့်ကြံနေကြတာပါရမီတွေဖြည့်နေကြတာနင်လားငါလားကျူလားကျလားဖြည့်နေကြရတာဒါကြောင့်မို့သူတို့မှာအလုတ်လုတ်ဆဲပုံစံတွေဖြစ်တယ်မြင့်မြတ်သောလမ်းကိုကြီးမှန်းပြီးတော့အလုတ်လုတ်နေတဲ့ပုံစံတွေဖြစ်တဲ့အတွက် အဲဘောရိတ္တခေါ်တဲ့ဘုရားလောင်းတွေကသဗ္ဗညုတဉာဏ်ရပြီးတဲ့ဘုရားတဲ့တော့မြတ်သေးတယ်အဲဒါလိုဒီလိုယူဆတယ်ဒီတော့ခိနယာနာကိုသူကယုံနိုင်သောယင်ဖြင့်နိဗ္ဗာန်ကိုဝင်နိုင်တယ်လို့ယူဆတဲ့ခိုင်းလို့ယုံနိုင်သောဆိုတာဘာပြောတာလဲဆိုတော့အခုထေရဝါဒလက်ခံထားတဲ့ ထေရဝါဒဗုဒ္ဓဘာသာကိုလက်ခံပြီးယုံကြည်ကိုယ်ဝယ်နေတဲ့နိုင်ငံတွေကဘယ်နိုင်ငံတွေလဲဆိုလို့ရှိရင်ဗရာဏအပြင်ပေါ့လေပြည်ဟိုနိုင်ငံမြန်မာနိုင်ငံယူရီးယားနိုင်ငံဗီယက်နမ်မှာအနေချင်းရှိတယ်လာအိုနိုင်ငံကမ္ဘောဒီးယားနိုင်ငံအဲ့ဒီနိုင်ငံတွေမှာရှိတဲ့ဗုဒ္ဓဘာသာတွေကထေရဝါဒခေါ်တဲ့ဤငါယနာဗုဒ္ဓဘာသာယုံကြည်လက်ခံ အိန္ဒိယထဲမှာဘုရားဘာသာချို့ရှိတယ်အိန္ဒိယရဲ့ဗုဒ္ဓဘာသာတချို့လည်းပဲထေရဝါဒဗုဒ္ဓဘာသာဒီနယနာဗုဒ္ဓဘာသာဝင်တွေပဲ50နဲ့10ခုနှစ်ကချင်းနဲ့ယူရီးယားပြည်မှာဘန်ကောက်မြို့မှာကမ္ဘာဗုဒ္ဓဘာသာကွန်ဖရင့်ကျင်းပတဲ့အခါကျတော့အိန္ဒိယကသူတို့ဗုဒ္ဓဘာသာကိုအဖွဲ့ကိုယ်စားလှယ်ကအိန္ဒိယမှာရှိတဲ့ဗုဒ္ဓဘာသာဝင်တွေရဲ့ အကြောင်းကိုအစည်းအဝေးမှာတင်ပြတဲ့အခါမှာအရေးအတွက်ပါပါတယ်ဘယ်လောက်ရှိသလဲဆိုတော့အိန္ဒိယတတိလုံးမှာတဲ့ဗုဒ္ဓဘာသာနှစ်ကလေးရှိတယ်နှစ်ကလေးဆိုတော့တန်းဘယ်လောက်တော့တန်းပေါင်း20အဲ့တော့အဲ့ဒီအချိန်မှာဗမာပြည်လူဦးရေက24သန်းလောက်ပဲရှိသေးတယ်24သန်းလောက်ပဲရှိသေးတယ် လူရဲ့24တန်းရှိတဲ့ဗမာပြည်ဟာဗုဒ္ဓဘာသာပန်း20မရှိနိုင်တဲ့ဒီချိန်ကခရိယာနေအားကောင်းနေတဲ့အချိန်နဲ့အခုလည်းပဲတောင်တန်းတွေမှာဆိုလို့ရှိရင်များသောအားဖြင့်ခရိယာတွေပဲမြေပြန်တော့သာသာပဲဗုဒ္ဓဘာသာပိပိတတာပြည်ရတာဒီတော့အိန္ဒိယနိုင်ငံကသူတို့လူဦးရေနဲ့စာလို့ရှိရင်တော့ဘာမှဗုဒ္ဓဘာသာမဖြစ်တော့ဘူးလို့ဒီလို ပြောတာလူရရာစုတန်း600ရှိတယ်နဲ့တူတယ်အဲ့ဒါဒီတန်း600တဲ့ကလူရေတန်း20ဟာဗုဒ္ဓဘာသာဆိုတော့အမှန်တည်းနေကြတယ်သို့တော့ဗမာပြည်နဲ့တောင်သူတို့ကများများပြင်များများတော့လည်းပဲအခုနပြောတဲ့လူဦးရေတန်းပေါင်း600တဲ့ကြတော့ဒီတန်း20ဟာပြိုးလို့ပျောက်တော့ပဲရှိတော့အင်းအားမကောင်းရှာမကောင်းရှာတဲ့အတွက်မတင်ရှာဘူး ပြီးတော့တခါဗုဒ္ဓဘာသာတဲ့အိန္ဒိယမှာဗုဒ္ဓဘာသာတဲ့ဝင်တဲ့လူတွေကလည်းပဲများသောအားဖြင့်ဇန်နေနဲ့လူသိရဲ့တွေများတယ်အဲတက်တန်းကတွေကနေပြီးတော့တဲပြီးမထေရှားဘူးသူတို့လှုပ်လှုပ်ရှားရှားလှုပ်လို့တိတ်မလွယ်ဘူးဖြစ်တယ်အဲအိန္ဒိယမှာလည်းပဲအဲ့ဒီဝင်သမျှဗုဒ္ဓဘာသာတွေကတော့ထေရဝါဒတွေပဲများတယ်၊သီလရဏဗုဒ္ဓဘာသာတွေပဲများတယ်။အဲ့ဒီအိန္ဒိယက အဲ့ဒီဗုဒ္ဓဘာသာရဲ့ဗမာပြည်ရဲ့ဒီဟိုရဲ့ယူရီးယားရဲ့လာအိုရဲ့ကမ္ဘောဒီးယားရဲ့ဗီယက်နမ်ကအချို့အချို့အဝက်ရဲ့နိမောမှာလည်းထေရဝါဒဗုဒ္ဓဘာသာအနေနဲ့ရှိတယ်အဲ့ဒါကတော့ထေရဝါဒဗုဒ္ဓဘာသာဤနာယနာဗုဒ္ဓဘာသာပဲပြန်နဲ့ဒီပဲမွန်ဂိုလီးယားရုရှားကချို့စိတ်ပိုင်း ပြီးတော့တရုတ်ကိုရီးယားဂျပန်ဗီယက်နမ်ဒါကဟိုဘက်မှာဟာဝိုင်တို့ဟိုနိုလူလူတို့ပစိဖိတ်သမုဒ္ဒရာတွေကအဲအဲ့ဒီဘက်မှာရှိတာတွေကဗုဒ္ဓဘာသာတွေမဟာယာနတွေဒီတော့အဲ့ဒီမဟာယာနအယူအဆရှိတဲ့ဗုဒ္ဓဘာသာတွေကမြောက်ဘက်ကိုပြန့်နှံ့သွားတယ်။နီဘောနီဘောမှာလည်းမဟာယာနများတယ်။နီဘောကနေပြီးတိဘက်တိဘက်ကနေပြီးမွန်ဂိုလီးယား အာဖဂန်နစ္စတန်နဲ့လည်းရှိတယ်အခုတော့မရှိတော့ရှိကအာဖဂန်နစ္စတန်မှာဗုဒ္ဓဘာသာအများကြီးထွန်းပါတယ်အာဖဂန်နစ္စတန်မှာရှိတဲ့မယဗုဒ္ဓဆင်းရဲတော်ကြီးဟာအခုတစ်စိတ်တစ်ပိုင်းရှိသေးတယ်အာဖဂန်နစ္စတန်ဆိုတာပါကစ္စတန်ရဲ့နောက်ဘက်ကအခုတစ်စိတ်တစ်ပိုင်းရှိသေးတယ်အဲ့ဒီဆင်းရဲတော်ကြီးဟာကဘာမှာသူ့လောက်ကြီးကျယ်တဲ့ဆင်းရဲတစ်ခုမှမရှိဘူး အဲ့ဒါကြောင့်ဟိုရှိခါကတော့အာဖဂန်နစ္စတန်မှာလည်းပဲအာရဏဘုရားဘာသာထုံးကားခဲ့အဲ့ဒီကမှနေပြီးတော့မြောက်ဖက်ရောက်ပြီးပြန်ဟိမန္တာတောင်တန်းတွေကျော်ရုရှားရောက်ဒါကတိဘက်ကဟာလည်းပဲအရှိပဲရောက်မွန်ဂိုလီးယားတရုတ်ပြန်နှံသွားတရုတ်တွေကမှနေပြီးတော့ကိုရီးယားဂျပန်ရောက်ပြန်သွားဗီယက်နမ်ပြန်သွားအဲ့လိုမြောက်ဖက်ကမဟာယာနဘုရားဘာသာကရောက်ပြီးပြန်နှံသွားတယ် ။ထေရဝါဒဗုဒ္ဓဘာသာကတောင်းတဲ့သူကြောက်ပြန့်နှံ့သွားတဲ့အိန္ဒိယနေပြီ။အိန္ဒိယထဲမှာဗုဒ္ဓဘာသာကနောက်ဆုံးကြတော့မနေနိုင်တဲ့အခြေအနေရောက်သွားတယ်။ဘာမွန်ဂိုမင်းတွေလက်ထက်ကြတော့မွန်ဂိုမင်းတွေကမွတ်စလင်မင်းတွေပဲ။အဲသူတို့လက်ထက်ကြတော့အကြီးအကျယ်နှိပ်စက်ဖြစ်သီးတာပဲ။ဟိန္ဒူဘာသာရောဗုဒ္ဓဘာသာရောသို့သောဟိန္ဒူဘာသာကတော့သိအားကောင်းတဲ့ဘာသာမဟုတ်ရောက်ွယ်မသွားနိုင်ဘူး။အဲဗုဒ္ဓဘာသာကတော့ အဲ့ဒီအချိန်မှာအားကတစ်ဖြည်းဖြည်းနည်းလာတဲ့ဘာသာဆိုတော့အိန္ဒိယနေပြီးတော့မိမိမွေးဖွားရနိုင်ငံကနေပြီးတစ်ဖြည်းဖြည်းပြောက်ပြီးတော့ပြတ်သွားတယ်။တောင်မဲ့ဒီကိုရောက်အာအိန္ဒိယတောင်ပိုင်းကနေပြီးတော့အိန္ဒိယတောင်ပိုင်းကပန်လောကတို့ကဒမ်ဘတို့အန္တရာတို့အဲ့ဒီတိုင်းတွေကနေပြီးတော့ပဲပြတ်မလဲလို့ဆိုတော့ပရှူးကျွန်းဆိုခေါ်တဲ့အခုမလေးရှားတို့ အဲ့ဒီမလေးရှားလာမှနေပြီးအထက်တဲ့ယူရီးယားဗမာပြည်အဲ့ဒီပြန်လာဒါကအဲ့ဒီပန်လောတိုင်းကနေပြီးတော့ဗမာပြည်ရာမင်းညာတိုင်းနဲ့တဲ့ရဲ့ဂုံကုသောဆက်သွယ်မှုရှိတော့အဲ့ဒီမှာလည်းပဲအဲ့ဒီဂုံကုသောဆက်သွယ်မှုကြောင့်ပဲရောက်ဟာအဲ့ဒီတဲ့ခါသောသောကဗမာပြည်ကိုထေရဝါဒဗုဒ္ဓဘာသာရောက်လာတာအဲ့ဒီပန်လောတိုင်းတို့ကရောက်တာပါပဲတရေခိတ္တရာရောက်လာအဲ့ဒီတော့ခရစ်နှစ် 400ကျူလောက်အစောဆုံးတွေ့ရတာ400ကျူလောက်ပေါ့ဒါနဲ့ဒီရဲ့ကိုစောနေရရှိပါတယ်ခရစ်နှစ်400ကျူလောက်ဆိုတော့အခု1900ဘလောက်တော့ခရစ်နှစ်ဘလောက်တော့ဘလောက်1986ဆိုတော့အဲ့ခရစ်နှစ်400လောက်ကဆိုတော့လွန်ခဲ့တဲ့နှစ်ပေါင်းဘလောက်က1586လောက်ကသို့တော့အဲ့ဒါကပြေခရိုင်မှာ အခုဘောဘောကြီးဖရာတို့ဆိုတဲ့အဲ့ဒီပရိခိတ္တရာခေတ်ကအကျွင့်ညာဖြစ်တဲ့ဖရာတွေအဲ့ဓာတွေကတဲကတူဖို့ကြည့်လို့မလို့ရတဲ့ရွှေရွက်ပေါ်မှာရေးထားတဲ့တက်ခရာတွေကြည့်ပြီးတော့ဆုံးပြရတယ်ရွှေရွက်ပေါ်မှာပဋိစ္စသမုပ္ပါဒ်တွေရေးထားတာရှိတယ်ပြီးတော့တခါပုရိတယံသက္ကမဧကရာဇာဟရိတဝနောပထွိပပါသောတန်တနမတာမိဟရိတဝနောပထွိပပါသာစရှိတဲ့မောရတို့ရေးထားတာဒီပိုင်းတွေက တွေတွေ့ရတယ်တခါဓာတ်တော်ကျုပ်ကျွေးကျုပ်ရဲ့ဘေးမှာလည်းပဲတက်ပတ်ပြီးတော့အခါကြီးရေးနေတာရှိတယ်ပါဠိအခါအဲ့ဒီဟာတွေကိုလိုက်ပြီးတော့စစ်စစ်ကြည့်တဲ့အခါကျတော့ဒီအခါအရေးသားတွေဟာခရစ်နှစ်400စုပါရေးတဲ့အခါအရေးသားပဲလို့အခါပုံပန်ထားနဲ့ရင်းနှီးရင်းမှန်ကြည့်ပြီးတော့ထုတ်ပြရတယ်။ဒါကြောင့်မို့အဲ့ဒီ400စုမှာရွှေရွက်ပုံမှန်တောင်မှပဲဗုဒ္ဓရဲ့ဒေသနာတော်တွေကို တာအနေနဲ့ရေးနိုင်ပြီးအဖြစ်ယဉ်ကျေးမှုအထင်အတန်းမြင့်မားလို့မလို့ဗုဒ္ဓဘာသာအထင်အတန်းနဲ့မြင့်မားနေပြီဆိုတော့အဲ့ဒီ400စုမတိုင်နဲ့200စုလောက်ပြဲကဗုဒ္ဓဘာသာဟာအိန္ဒိယနေပြီးတော့တရေဖြစ်တာကိုကူးတယ်လို့ဒီလိုဒီဖတ်နိုင်ကြရှိအဲ့ဒီကလည်းတလန်းဝင်အဲသူဝနာဒီပကိုအတောကမင်းကသူဝနာဘုံကြီးခေါ်တဲ့တထုံကြီးကိုသောနာမတိနဲ့ဥဒ္ဒရမတိကို ခရစ်မပေါ်မီနှစ်ပေါင်း300လောက်ကခရစ်မပေါ်မီနှစ်ပေါင်း300လောက်ကသောဏမဏိနဲ့ဥဒ္ဒရမဏိကိုသီရိဓမ္မသောကမင်းကြီးကသာသနာပြုသုဝနာဘူမိကိုသိလွတ်တယ်ဒီလိုကျမ်းဂန်မှာအခိုင်အမာဆိုတယ်အဲ့ဒီသုဝနာဘူမိဆိုတာဘယ်လဲလို့ဆိုတော့ရှိကတော့သထုံလို့သထုံကိုဆိုလို့တယ်လို့ဒီလိုပဲတဲ့ရယူဆရတယ်ဒါပေမဲ့နောက်နောက်သူတို့သုတေသနာပုဂ္ဂိုလ်တွေလိုက် တတ်နိုင်တယ်စစ်သေးတဲ့အခါကျတော့အဲ့ဒီမြိတ်ကနေပြီးတော့အနောက်ဖက်သွားလို့စင်ကာပူမလေးရှားအဲ့ဒီမလေးရှားခေါ်တဲ့ပကျူးကျွန်းတွေရဲ့တောင်ဘက်မှာခတ်ဆောင်ဆောင်တန်းနေတဲ့ကျွန်းတန်းကြီးယာဘာသုမတရာအဲ့ဒီကျွန်းတန်းကြီးမှာအင်ဒိုနီးရှားပေါ့ဒါတရားမဟုတ်ဘူးနော်ဗုဒ္ဓနေ့ဖို့ဗုဒ္ဓဘာသာအကြောင်းသိတဲ့မြတ်သိအောင်စမ်းမိတဲ့မြတ်ကြောက်ပြောတယ်နော် အဲဒီကအင်ဒိုနီးရှားမှာအခုတိုင်ဘုရားစေတီကြီးဟာဘောရကုတောဆိုပြီးတော့ရှိပဲအခုတိုင်ရှိနေတယ်အဲ့ဒီနေရာတွေမှာသုမတရာကျွန်းကတစ်ချိန်တုန်းကလွန်ခဲ့တဲ့နှစ်ပေါင်း20လောက်ကနေတူပါတယ်တူတဲ့အခါကျတော့ဘာတွေ့လဲဆိုတော့ကြောက်စာတစ်ခုတွေ့အဲကြောက်စာတစ်ခုမှာ အဲ့ဒီသုမတ္တရကျွန်းကိုသုဝဏဒီပါလို့နာမည်တတ်တာသုဝဏသူစလုံးတိုင်းဆိုလို့ရှိရင်သုဝဏဒီပါပါဠိပြန်မယ်ဆိုရင်သုဝဏဒီပါသုဝဏဒီပါအဲ့တော့သုဝဏဒီပနဲ့သုဝဏဘူမိဟာဒီပနဲ့ဘူမိပဲကိုယ်ဘူမိဆိုတာကမြေတိုင်းနိုင်ငံဒီပဆိုတာကကျွန်းဒါပဲကိုယ်အဲ့ဒါယူဆရာကြည့်တာကအဲ့ဒီသုမတ္တရခေါ်တဲ့ဂျာဝကျွန်း သုမတရနဲ့သုဝဏဒီပနဲ့လည်းပဲအပညာကတော့တော်တော်နီးကအဲ့ဒီကနေပြီးတော့အထက်မလေးရှားစင်ကာပူမြိတ်ဒဝဲအထက်ယူရီးယားတနင်္သာရီမော်လမြိုင်သထုံဒီကိုတက်လာတယ်လို့အဲ့ဒါလိုယူဆနေတယ်ဒါကြောင့်မို့ပကျွကျွန်းဆွယ်တစ်ခုလုံးသုမတရကျွန်းရာဘကျွန်းတွေအပါဝင်အလုံးကိုရှင်းကသုဝဏဘူမိလို့ခေါ်တယ်လို့ယူဆရရှိတယ်ဒါ ဗမာပြည်လို့အခုခေါ်ထားတဲ့အဲ့ဒီပထုံမော်လမြိုင်တနင်္သာရီတစ်ယောက်ကိုသာသနာဗုဒ္ဓသာသနာထေရဝါဒဗုဒ္ဓသာသနာရောက်တာဟာခရစ်မတိုင်မီနှစ်ပေါင်း300လောက်ကဩဇာအာဏာကြီးမားပြီးတော့တကူထက်ခဲ့တဲ့ဒီတော့ဒီရိဓမ္မသောကမင်းတွတ်လိုက်တဲ့အရှင်သောနာနဲ့အရှင်ဥပ္ပရာတို့ရဲ့သာသနာပြုမှုကစပြီးတော့သာသနာထွန်းကားလာတယ်လို့ဒီလိုထားပြရရှိတယ်အဲ့ဒါက ခဏသရေဖြစ်တရာဖြစ်မှာကြတော့ခရစ်ပေါ်ပြီးပြီခရစ်နှစ်200ခုလောက်လို့ဒီလိုမှတ်ရမှာပါပဲအဲ့တော့ခဏသောနာနဲ့ဥဒရမတိတို့သို့နာဒီပခေါ်တဲ့ပကျူးကျွန်းွယ်တစ်ချောင်းလုံးကိုသာသနာပြုတဲ့အချိန်နဲ့သာမြတ်ဆိုလို့ရှိရင်တရေဖြစ်တရာမှာသာသနာရောက်တာဟာနှစ်ပေါင်း200 300ဆိုတော့900လောက်နောက်ကျနေသေးတယ်900လောက်နောက်ကျအဲ့ဒီအချိန်မှာ ထင်မြင်မထင်ရှားသေးတော့လည်းပဲတိဘက်ကနေပြီးတပြေးမဟာယာနဗုဒ္ဓဘာသာဟာဗမာပြည်ရဲ့မြောက်ပိုင်းကနေပြီးလှည့်ဝင်နေလှည့်ဝင်နေတဲ့အခါကျတော့ခရစ်နှစ်ရဲ့၁၀ရာစုလောက်ရှိတဲ့အခါကျတော့တော်တော်အခြေတွေ့မိပြီပကံမှာအခြေတန်မိတဲ့အတွက်ပကံမှာအကြီးဆိုတဲ့ယဟန်ကြီးပေါ်လာတယ်အဲ့ဒါမာယာနဂိုင်းရဲ့ဂိုင်းခွဲတစ်ခုဖြစ်တဲ့တန္တရယာနမန္တရယာနဆိုတဲ့ တိုင်းဝဲကဘုန်းကြီးတွေပဲအကြီးကြီးဘုန်းကြီးတွေသံဃိတာလက်လေးသိမင်းကြီးမြစီဝရာတာတေလံအကျင့်ဆိုးရဲ့ရှင်ဆိုးတကာတို့ရဲ့ထိပ်ပြီးရှင်မကြီးတို့ရဲ့ထိတ်ခေါင်အကြီးကြီးရဲ့အကြီးကြီးတွေရဲ့ဂုံကျေးဇူးတွေကိုဖွဲ့ဆိုထားတာအဲ့ဒီအကြီးကြီးတွေဟာမဟာယာနလည်းဘယ်ကနဲ့ဝင်လာတာလဲဆိုတော့အဲ့ဒီတိဘက်ကနဲ့ဝင်လာတယ်လို့ပဲယူဆလျက်ရှိတယ်တိဘက်ကတဲ့ရဲ့ဝิญဉ္ဝင်မယ်ဓမ္မမဟုတ်ဆိုရင်နေဘောကဖြတ်ပြီးဝิญဉ္ဝင်လာတယ် ဒါနဲ့ပကံရောက်လာဒါအနောယထာလက်ထက်ကြတော့အဲ့ဒီအရေးကြီးဟန်းတွေရဲ့ပြင်းကြီးကြံကြီးတွေဟာမဟန်ဘူးလို့သိတာနဲ့ပဲအနောယထာကတထုံကပိဋကတော်တွေယူတထုံကသာသနာကိုပကံချွေလာတဲ့အခါကျတော့ပကံမှာထေရဝါဒဗုဒ္ဓသာသနာထွန်းကားအဲ့ဒီအချိန်မှာအရေးကြီးတွေကိုအနောယထာကသင်္ကန်းချုပ်ခိုင်းသင်္ကန်းချုပ်ခိုင်းပြီးတော့ပူရီထမ်းခိုင်းလဲလှုပ်ခိုင်းမြေတူးခိုင်း အဲလိုလှုပ်ပြလိုက်တယ်လှုပ်ပြလိုက်တော့ပကံမှာအဲ့ဒါအနောယထာရဲ့ကျေးဇူးကြောင့်မဟာယာနသာသနာဟာငုတ်သွားတယ်ဒီတော့ဒါတွေမလုံနိုင်တဲ့အကြီးကြီးတွေကတခါတောင်တောင်တန်းတွေပေါ်တက်သွားကြပကံကနေပြီးတော့ကြောင်းပြီးတော့ထွက်သွားကြတယ်ရှေ့ဘက်မြောက်ဘက်ကြောင်းထွက်သွားတဲ့အခါကျတော့နောက်အဲ့ဒီရဲ့အတွင်းကြံတွေကယွန်းကိုင်းဆိုပြီးတော့ဒါဟိုမိုးကုတ်ဘက်မှာရောမိုးကုတ်ရဲ့ဟိုဘက်ပိုင်းမှာရောအဲ့ဒါတွေကျန်နေတယ်အဲ့ဒီယွန်းကိုင်းက ဟိုယွန်ကိုင်းအပြည့်အစည်ကြီးကအကြီးကြီးအတိုင်းယူဆလာတဲ့ယွန်ကိုင်းကြတော့သူတို့ကတညဟုတ်ပါဘူးတနေ့ကိုအမင်းလေးတက်စားရအမင်းလေးတက်စားရမနေ့သောတထနေ့လည်းတထနှစ်နာရီလောက်တထညတထလောက်ခံကြအဲ့ယွန်ကိုင်းတော်ပြီးတရားအထုကိုကောင်းတယ်နော်သာသာပြီးတရားတို့ကိုကောင်းတယ်အဲ့လိုစားတယ်တခြားဘုန်းကြီးတွေလာလို့ရှိရင်လည်းပဲအဲ့လိုပဲကတ်တာကြွေးတာပဲအဲ အဲသူတို့မှလည်းပဲဟိုပကံကိကအကြီးကြီးဒီထုံးစံကမပြတ်တပြတ်ရှိနေတော့အဲသူတို့မှလည်းပဲဘယ်ကမလေးတွေဘာတွေနဲ့ပေါ့ကြည့်ကြတယ်အဲ့ဒါဟာမဟာယာနဂိုင်းရဲ့ဂိုင်းွယ်တန္တရယာနဂိုင်းခေါ်တဲ့အရေးကြီးဂိုင်းရဲ့အထက်အနွယ်ကအခုဗမာပြည်မှာအဲ့ဒီမှာနည်းနည်းကျန်းနေသေးတယ်မြင်လဲကြည့်တာပဲသူတို့မြင်ကြည့်တယ်ဖဲရိုက်တယ်ဖဲတိုင်ခံတယ် အမျိုးမျိုးပဲအဲ့ဒီဘက်မှာအများကြီးရှိတယ်။အဲ့ရကောင်းတဲ့ဘုန်းကြီးဆိုလို့ရှိရင်ပိုးကြည့်ညိုရတယ်။ပိုးကြည့်ညိုရတယ်။အဲအမှန်တမ်းမျက်မျက်နှာလို့သိကကိုယ်ဝေရတာတကောအဲ့ဒီဘက်နဲ့ပြည်စုံလို့လည်းတူပါရဲ့။အဲ့လိုနဲ့တူတယ်။ထားကြပါစို့ဒီတော့အဲ့ဒီထေရဝါဒကအခုပြောတဲ့အတိုင်းတောင်ဘက်ကိုပြန်ထန်လာတယ်။အိန္ဒိယကနေပြောက်ပြီးတော့ဒီဟိုဗမာပြည်ယူရီးယားကမ္ဘောဒီးယားလာအို သုမန္တရာခေါ်တဲ့ယူရီးယားမှာတော့အဲ့ဒီမှာယောနေမဟာယာနနဲ့သီရဝါဒယောနေအဲသုမန္တရာခေါ်တဲ့ဂျာဗာကျွန်းသုမန္တရာကျွန်းဂျာဗာကျွန်းခေါ်တဲ့အင်ဒိုနီးရှားဘက်မှာတော့ရှိခါကယောနေဒါကြောင့်သီရဝါဒဗုဒ္ဓဘာသာလို့ကဘာကအတိအမှတ်ပြုထားပြီးတော့ဟိနယာနလို့မဟာယာနဂိုင်းကနှိမ်ပြီးခေါ်ထားတယ်ဗုဒ္ဓဘာသာဟာတောင်ဘက်ကိုပြန့်နှံ့သွားတာဖြစ်တဲ့အတွက်တောင်ပိုင်းဗုဒ္ဓဘာသာလို့ နောက်ပိုင်းဗုဒ္ဓဘာသာလို့အခဏဟိနယာနာမဟာယာနာလို့ခေါ်တဲ့ဗုဒ္ဓဘာသာကတော့မြောက်ဖက်ကိုပြန့်နှံ့သွားလို့ပေါ့မြောက်ပိုင်းဗုဒ္ဓဘာသာလို့သူတို့ကိုခေါ်တယ်ထေရဝါဒမှာကနိဗ္ဗာန်ကိုယူနိုင်တာသုံးနည်းသုံးမျိုးနဲ့ယူနိုင်တယ်ဘယ်လိုသုံးနည်းသုံးမျိုးနဲ့ယူနိုင်တယ်လဲလို့ဆိုတော့ဘုရားဖြစ်အောင်ကြည့်ဘုရားဖြစ်အောင်ကြည့်လို့မလို့သဗ္ဗညုတ္တဉာဏ်အရဟတမေဉာဏ်ရလို့ ကိလေသာခတ်တိုင်းကုန်ငိမ့်တဲ့အခါကျတော့မြတ်စွာဘုရားဖြစ်သွားဘုရားဖြစ်တဲ့အခါကျတော့အဲ့ဒီဘုရားဘဝကပြိဋိဘံစံပြီဆိုလို့ရှိရင်နောက်ဘဝအတင်မဖြစ်တော့ဘူးဝိဇင်းရကလွတ်သွားနိဗ္ဗာန်ရအနုပါရိဒေသနိဗ္ဗာန်ရအဲ့ဒါလို့ဘုရားအဖြစ်ကနေပြီးတစ်ဆင့်နိဗ္ဗာန်ကိုယူနိုင်တဲ့လမ်းတလမ်းရှိတယ်နောက်တလမ်းကပစ္စေကဗုဒ္ဓဖြစ်အောင်ပြင်ပြန်ပစ္စေကဗုဒ္ဓဖြစ်တယ်ဆိုတာသာသနာ့ဘမှာမှာပစ္စေကဗုဒ္ဓဖြစ်တယ်သာသနာ့ဘမှာပစ္စေကဗုဒ္ဓ ဆိုတာသီးခြားဖရာပေါ့မြတ်စွာဘုရားသာသနာမရှိတဲ့အချိန်မှာအင်မတန်ပါရမီပြည့်နေတဲ့ပုဂ္ဂိုလ်ကဘယ်သူမှညွန်ကြားပြတတ်မှုမရှိဘဲနဲ့အနိစ္စတရားဒုက္ခတရားအနတ္တတရားထင်အောင်ခန္ဓာကိုယ်ခေါ်တဲ့ယုံနဲ့စိတ်ခေါ်တဲ့နန္တရားကိုတောင့်ရှုရတယ်ဆိုတဲ့နည်းကိုသူ့လူလူသိတယ်။အဲဒီလိုသိတဲ့အတိုင်းတောင့်ပြီးရှုလိုက်တဲ့အခါကျတော့ ရုပ်တရားနံတရားတွေရဲ့အနိစ္စဒုက္ခအနတ္တသဘာဝအမှန်ကိုသိပြီးတော့အဲ့ဒီဝိပဿနာဉာဏ်နဲ့ညံ့တာတဲ့အခါကျတော့မှပိစိကဗုဒ္ဓဖြစ်သွားတယ်။ပိစိကဗုဒ္ဓဖြစ်သွားပြီဆိုလို့ချင်းပိစိကဗုဒ္ဓအနေနဲ့ပြိဋိဘံစံတော့အနုပါတိဝိသနိဗ္ဗာန်ရတယ်။အနုပါတိဝိသနိဗ္ဗာန်ရတယ်။ဒီတော့အဲ့ဒါလို့ပိစိကဗုဒ္ဓကနေဖြစ်ကနေပြီးတော့တစ်ဆင့်နိဗ္ဗာန်ကိုယူတဲ့နန္တလန်းကြီးဘယ်နှလန်းကြီးသွားပြီလဲ။နှလန်းကြီးသွားတယ်။ဒီမှာ အဲ့ဒီမှာဟိုခက်ကဝိသနာတုတ်ထဲမှာဖောရကဏိကေခက်ကဝိသနာတုတ်ဆိုတာတရားအထုတ်တဲ့ပုဂ္ဂိုလ်တွေဟာတဲ့ကြံ့ကြိုလို့ကျင့်ရမယ်ဆိုပြီးတော့ဟောထားတဲ့ခက်ကဝိသနာတုတ်တရားအထုတ်တဲ့လူတွေကြံ့ကြိုလို့ကျင့်ရမယ်ဆိုတာဘယ်လိုကျင့်တာပြောတာလူတွေတိုင်းလိုက်ခွေနေတာပြောတာဘယ်လိုပြောတာအပေါ်မပါတကူရီကာယဝိဝေကရအောင်ကျင့်ရ ပစ္စေကဗုဒ္ဓတွေဖြစ်သွားပုံအမျိုးမျိုးဟောတာရှိတယ်တနေရာမှာပစ္စေကဗုဒ္ဓတခုပစ္စေကဗုဒ္ဓဖြစ်သွားတာလေအဲ့ဒါပုဂ္ဂိုလ်တိုင်းဒီဟာမှတ်ဖို့လည်းကောင်းတယ်ပြီးတော့အဲ့ဒီအတိုင်းလိုက်နာပြီးတော့အာထုတ်ကြည့်ဖို့လည်းကောင်းတယ်အဲ့ဒါလိုအာထုတ်နိုင်စရာအကြောင်းအခွင့်အလမ်းတွေကလည်းအများကြီးပဲအထူးသဖြင့်ညိုတဲ့ရက်တဲ့ရွာတဲ့နေတဲ့ပုံကိုယ်တွေမှာပို့ပြီးအဲ့ဒီအခွင့်အလမ်းတွေရတယ် အဲ့ဒီခွင့်လန်းနေရတယ်ဒါကြောင့်မလို့မှတ်စရာကောင်းတယ်ဒီအကြောင်းအရာမှတ်စရာကောင်းပြီးတော့အဲ့ဒီမှတ်စရာကောင်းတဲ့အကြောင်းအရာတွေမှာပါတဲ့သဘောတရားကိုမိမိကိုယ်တိုင်လိုက်တာကျင့်သုံးစရာကောင်းတယ်ဘယ်လိုလဲဘယ်လိုဖော်ပြတာလဲလို့ဆိုတော့ထုံးလန်တိုင်းပဲမင်းမတိယမဒတိမတိပါရဏတိဆိုတယ်လို့ပဲသာကစတယ်တော့အဲ့ဒီကစတာ ဖြစ်မှန်ကတော့အဖြစ်မှန်ပဲဒါမှလို့ဗာရာဏသီကြီးကြီးဥဒေဥဒေသွားရင်တော့တန်ရဖြစ်เสียဖြစ်တယ်အဲ့ဒီဗာရာဏသီကြီးမှာဟိုးရှိကဂေါရမမြတ်စွာဘုရားမပေါ်ပြီးမပွင့်ဘူးလားအင်မတန်သိသားတယ်အင်မတန်သိသားတဲ့ဗာရာဏသီကြီးမှာဈေးနာမယ်ဒါကတယောက်ကလမ်းဘေးမှာထိုင်းပြီးတော့လူသွားလူသွားလေးကြည့်တယ်အဲ့ဒါကြည့်နေတော့မှာပဲသူကြည့်နေတယ် အမနာရှေ့သွားနောက်လိုက်ညီးပြီးတော့နေနှစ်လရွှေနှစ်မြလို့အစဉ်ပြေတဲ့သားအမိနဲ့တဲ့နော်ဘာပါလိမ့်မလို့မောင်ယောဂီပါတဲ့နေနှစ်လရွှေနှစ်မြလို့အစဉ်ပြေတယ်ဆိုတော့သားအမိပေါ့ဟုတ်လားဇနီးမောင်လားအဲဇနီးမောင်နှံနဲ့ရောက်လာတာတွေ့တယ်တခါကလည်းအင်မတန်ရုပ်ရည်ပုဂ္ဂယအချိုးကျပြီးတော့တင့်တယ်လှပါအမျိုးသမီးကလည်းသွယ်သွယ်သိရရနဲ့ အင်မတန်လှပတဲ့နဲ့ချောမှုကြည်ရစ်တယ်ခြေသားနောက်လိုက်ညီတဲ့ဇနီးမောင်နှံနဲ့ရောက်လာတော့အဲ့ဒီလမ်းမေးထိုင်နေတဲ့လူကကြည့်မိကြည့်မိတော့နှစ်ဦးလုံးတက်နေလှပတာမှာသူကဘာပိုးသွားအာယုံဆိုင်မိလိုက်တယ်လေလို့ဆိုတော့အမျိုးသမီးကိုသွားပြီးပိုးအာယုံဆိုင်မိလိုက်တော့အမျိုးသမီးရဲ့ချောမောလှပတင့်နေတဲ့ဒုပကာယကသူ့ကို ရုပ်အသင်းကသူ့ကိုဆွဲဆောင်လိုက်တော့စိတ်ထဲမှာထိတ်ကနေဖြစ်သွားတယ်စိတ်ထဲမှာထိတ်ကနေဖြစ်သွားတယ်ဆိုတာကြောက်သွားတယ်ဟမ်ထိတ်ကနေဖြစ်သွားတယ်ဆိုတာဒါကြောက်သွားတာဖြစ်ရအဲ့ဒီထိတ်ကနေဖြစ်သွားတယ်ဆိုတာရင်ခုန်တာပြောတာမဟုတ်လားအဲ့ဒီအမျိုးသမီးကတတ်မဲ့တဲ့စိတ်ဖြစ်တဲ့အခါကျတော့ဒီမျိုးသမီးကတတ်မဲ့တဲ့စိတ်တွေဖြစ်နေပထမတော့မသိသေးဘူးနောက်ကြမှာဖြုံနေတယ်ဟဲ့ငါဟာသူတစ်ပါးရဲ့ ဇနီးအပေါ်မှာသွားပြီးတော့တတ်မဲ့တဲ့စိတ်တွေဖြစ်နေပေါ်ပဲဒီစိတ်ကိုငါလက်ခံထားလို့မလို့ဒီစိတ်ကကြီးထွားလာမယ်ဆိုလို့ရှိရင်တော့အကျိုးအင်မတန်နေတော့မှာပဲငါမဟုတ်တဲ့စိတ်လက်ခံထားမိပါလားငါပေါ်ငါငါတဏ္ဍာမှာမဟုတ်တဲ့စိတ်တွေဖြစ်နေပါလားစိတ်ထဲကချက်ချင်းတတိရတာ ਨੇ အဲ့ဒီစိတ်ကိုဖြေပြောက်တဲ့နေသူရှားကြည့်လိုက်တဲ့အခါကျတော့စိတ်ကိုရှုမှတ်တဲ့နေချက်ချင်းတော့အတွေ့ တတ်မဲ့တယ်တတ်မဲ့တယ်တတ်မဲ့တယ်တတ်မဲ့တယ်တတ်မဲ့တယ်လို့ရှုမှတ်တယ်တတ်မဲ့တဲ့စိတ်ကိုရှုမှတ်တယ်တတ်မဲ့တဲ့စိတ်ဘာလို့ဖြစ်ပေါ်လဲတတ်မဲ့စရာအာယုရှိလို့တတ်မဲ့တဲ့စိတ်ဖြစ်ပေါ်တယ်တတ်မဲ့စရာအာယုကိုမြင်မြင်ချင်းရှုများရှုမိမယ်ဆိုရင်တတ်မဲ့တဲ့စိတ်ဖြစ်မလားမဖြစ်ဘူးအခုအဲ့ဒီမြင်မြင်ချင်းမရှုမိလို့ဘာဖြစ်တယ်လဲ တတ်မဲ့တဲ့စိတ်ဖြစ်တယ်အဲတတ်မဲ့တဲ့စိတ်ဖြစ်တဲ့အခါကျဒီစိတ်ကိုထပ်မရှိဘူးဆိုလို့ရှိရင်ငါတတ်မဲ့တဲ့တတ်မဲ့တဲ့ငါရှိတယ်ဟောဒါဖြစ်မလားဟုတ်လားအဲ့ဒီတတ်မဲ့တဲ့သဘောပုံမှာပဲထပ်ပြီးตายရတဲ့သဘောမဖြစ်နိုင်ဘူးလားဖြစ်နိုင်ဒါကြောင့်လောဘအာယုံမြင်ကြိုက်ကြုံအကုန်ရှုရမည်လောဘဖြစ်เสียအာယုံမြင်ကြိုက်ကြုံလာပြီဆိုလို့ရှိရင်တော့ရှုဒါဖြင့်ကြားကြိုက်ကြုံရင်ရော ရှုရမယ်မွေးကြိုက်ကြုံလို့ရှိရင်တော့ရှုရမယ်စားတိကြိုက်ကြုံရင်တော့ရှုရမယ်ထိကြိုက်ကြုံရင်တော့ရှုရမယ်လောဘအာယုံမြင်လိုက်ကြုံအကုန်ရှုရမည်အဲ့ဒါလိုရှုမိရင်တတ်မြင့်တဲ့လောဘသူစိတ်တွေဝင်မမလားဒါထုကနာလောဘမဝင်ပြီရှုမိပြီဆိုရင်တော့လူကျင်တတ်မြင့်တဲ့လောဘသူတဏ္ဍမဝင်တော့ဘူးအခုသူရှုမိကြလား မြင်တယ်မြင်တယ်မြင်တယ်နဲ့သူမရှိမိလိုက်ဘူးမရှိမိလိုက်တော့စိတ်ထဲမှာချင်းနဲ့ဝင်ရောက်လာတဲ့ရန်သူတော်ကြီးဘွားကနေပေါ်လာတယ်ဘယ်လိုလဲတတ်မဲ့တဲ့လောဘတဏမဟုတ်ပေဘူးလားမရှိမိလင်းလောဘဝင်ဘာလုပ်ရမလဲသူ့ပင်ရှူရမည်သူ့ဆိုတာဘာလို့လဲတတ်မဲ့တဲ့လောဘကိုရှူရမယ်တတ်မဲ့တဲ့တတ်မဲ့တဲ့တတ်မဲ့တဲ့ကိုရှူရမယ် တကယ်လို့သူ့မရှိရင်ဘာဖြစ်မလဲသူ့မရှိလင်ငါးကောင်းချင်းခင်မင်းဆွဲလန်းသည်အဲ့ဒီတတ်မဲ့တဲ့လောဘကိုမရှိဘူးဆိုလို့ရှိရင်ငါတတ်မဲ့တယ်ဘု து ဝတတ်မဲ့တယ်အဲ့ဒီအမျိုးသမီးကိုဟောပုဂ္ဂိုလ်တွေတ attva တွေငါတွေဆိုတဲ့အတ္တတွေဒီလက္ခဏာတွေဝင်မလာဘူးလားဝင်လာတယ်အဲ့လိုပုဂ္ဂိုလ်အမြင်တ attva အမြင်နဲ့မြင်လာပြီဆိုလို့ရှိရင်အဲ့ဒီတတ်မဲ့မှုပေါ်ထပ်ပြီးတော့ခင်မင်မှု စွဲလာမှုဥပါဒဒါတွေမဖြစ်လာနိုင်ဘူးလားဖြစ်လာနိုင်တယ်မရှိမိလင်းငါးကောင်တင်ခင်းမင်းစွဲလန်းသည်ဟုတ်သလားခင်းလိုက်သူကြီးอ่ะလောဘအာယုမြင်ကြိုက်ကြုံအကုန်ရှုရမည်သို့ မိလိုက်သာကိုခဏလောဘမဝင်ကြီးသို့မရှိမိလင် ကြမည်မကျွမိလင်လောဘဝင်သူပင်ကျွရမည်သူမရှိလင် င်းခြင်းသင်မင်းဆွဲလန်းသည် ဆက်ကဆက်ကဆက်ကဆက်ကဆက်ကဆက်ကတင်းတင်းစူးစူးဆက်ဆက်ရှုပ်ပြလိုက်တယ်ဆိုလို့ရှိရင်ငါရှုနေတယ်လို့သိပါဦးမလားငါတတ်မြင်နေတယ်လို့သိပါဦးမလားတတ်မြင်တဲ့စိတ်ရဲ့တတ်မြင်တဲ့စိတ်ရှိလာလို့မလို့သူ့ကိုရှုတဲ့စိတ်ကလေးရဲ့ဒီနန္တရားနှစ်ခုဟာပေါ်ကြီးပြောက်ကြီးပေါ်ကြီးပြောက်ကြီးပေါ်ကြီးပြောက်ကြီးရဲ့ဖြစ်နေတာပဲလို့ခေါ်လို့တွေ့တွေ့လာတယ် အဲ့ဒီအချိန်မှာတကယ်ချွလို့တမာရီတကယ်အားကောင်းလို့မလို့စူးစိုက်ဖိပြီဆိုလို့ရှိရင်ငါဆိုတာကိုလည်းမတွေ့တော့ဘူးပုဂ္ဂိုလ်ဆိုတာတတ္တဝါဆိုတာလည်းမမြင်တော့ဘူးပုံပန်ထန်ပညာကိုလည်းမတွေ့တော့မတွေ့တော့ဘဲနဲ့တတ်မဲ့စိတ်နဲ့တတ်မဲ့စိတ်ကိုရှုတဲ့စိတ်ညဒီနန္တရားနဲ့ခုညပဲလို့တွေ့တဲ့အခါကျတော့နန္တရားနန္တရားအချင်းချင်းကွဲပြားမသွားဘူးလားကွဲပြားသွားတယ်အရှုကလည်းနန္တရားပဲရှုတာလည်းနန္တရားပဲဒါကအရှုကနန္တရားကလည်းပဲ တတ်မဲ့တဲ့သဘောဆိုတဲ့အကျုကဏ္ဍတရားကလည်းပဲအခုဖြစ်ပြီးတော့ရှုလိုက်တယ်ပျောက်သွားတယ်နောက်တစ်ခါပြန်ပေါ်တယ်တတ်မဲ့တယ်လို့ရှုလိုက်တယ်ပျောက်သွားတယ်နောက်တစ်ခါပြန်ပေါ်တယ်တတ်မဲ့တယ်လို့ရှုလိုက်တယ်ပျောက်သွားတယ်ဟောချက်ချင်းချက်ချင်းတစ်စစ်စီတစ်စစ်စီပျောက်သွားတယ်ရေစက်ကလေးများတစ်စက်ချင်းတစ်စက်ချင်းတစ်စက်ချင်းချလိုက်တယ်လို့ကြကြသွားတယ်လို့ရှုမှတ်လိုက်တိုင်းရှုမှတ်လိုက်တိုင်းတတ်မဲ့စိတ်တစ်ခုအရှုကစိတ်တစ်ခုတစ်ခုကပြက်ပြက်ပြက်ပြက်ပြီးတော့ ပြုတ်ပြုတ်ပြုတ်ပြုတ်ပြီးကြကြကြကြသွားတာဒါကိုသေသေးချာချာသိတယ်တကယ်စူးစိုက်ယုံလေးမှာယုံတရားအနေနဲ့ရှုစရာမရှိလို့မလို့နံတရားဖြစ်တဲ့သိစိတ်ကိုကလေးကိုတော့သိတယ်သိတယ်လို့ရှုရတဲ့အခါမှာသေသေးချာချာစူးစူးစိုက်စိုက်ရှုကြည့်အမှန်တန်စိတ်ဝင်စားစရာကောင်းလောက်အောင်ဆန်းကျယ်တာလေးကိုတွားတွေ့တယ်အဲ့ဒါလည်းတွေ့ရတယ်အဲ့ဒါတွေ့ပြီဆိုတော့ငါလို့အတိမရှိတော့ဘူးငါကောင်ဆိုတဲ့အတ္တတကြီးသင်ပြီ ပုဂ္ဂိုလ်သတ္တဝါဆိုတဲ့သတ္တရီကြီးသင်ပြီ။ဘာကြောင့်လဲဆိုတော့အရှုကနန္တရားနဲ့ရှုတဲ့နန္တရားမျှပဲဒီအခိုက်မှာရှိနေတယ်လို့ဟောသွားပြီးတယ်။အဲကြောင့်ရှုမိလိုက်လင်ယုံနာမြင်ထို့ပြင်ကြောင်းပြီးတဲ့။ဘယ်လိုအကြောင်းအကျိုးကိုသိကြလဲဆိုတော့အရှုကတတ်မဲ့တဲ့စိတ်ကလေးရှိလို့သာတတ်မဲ့တယ်လို့ရှုတဲ့ရှုစိတ်ကလေးဖြစ်ပေါ်လာတယ်။အကျိုးတရားလေးဖြစ်ပေါ်လာဟောလို့ပြီးတာ အရှိမတတ်မဲ့တဲ့စိတ်ကလေးမရှိဘူးဆိုလို့ရှိရင်ရှုတဲ့ရှုမှတ်စိတ်ဆိုတဲ့အကျိုးတရားတွေမဖြစ်ဘူးဒါကြောင့်ရှုမှတ်စိတ်ကအကြောင်းတတ်မဲ့စိတ်ကအကျိုးဟုတ်သလားဘယ်လိုပဲလို့တတ်မဲ့တဲ့စိတ်ကအကြောင်းရှုတဲ့စိတ်ကဒါဖြင့်ငါမှန်သလားပြိဿမှန်သလားပြိဿမှန်မယ်တဲ့ဟုတ်ပါလားဒီလိုဆိုတို့မှားစီပေါ့ဘုရားနော် အဲ့ဒီကအမျိုးသားဟာအဲ့ဒီတိုင်းပဲတတ်မဲ့စိတ်ကိုရှုတယ်ရှုမိလိုက်လင်းယုတ်နာမြင်ထို့ပြင်ကြောင်းပြီးပြီအကြောင်းအကျိုးယုတ်ယုတ်နဲ့နာမျှပဲတနည်းနာနဲ့နာမျှပဲလို့ဒီလိုသိတယ်ပုဂ္ဂိုလ်တ attva ငါဆိုတာမရှိဘူးလို့သိတဲ့အခါကျတော့အတ္တဒိဋ္ဌိတက္ကဒိဋ္ဌိပြောတော့ဟောဒိဋ္ဌိဝိတုဒ္ဓိအတိအမြင်ဆင်းရဲသွားပြီနာမဥပပရိသေရညာနာနာနဲ့ရုပ်ရဲ့သဘောအမှန်ကိုပိုင်းမထရတည်ထို့ပြင်ကြောင်းတည်ပြီ တတ်မဲ့စိတ်ဆိုတဲ့အာယုံအကြောင်းကြောင့်ရှုမှတ်စိတ်ဆိုတဲ့အကျိုးတရားလေးဖြစ်ပေါ်လာတယ်ဘယ်သူမှမလုပ်ပြီလို့မဟုတ်ဘူးထာဝရဘုရားသခင်ကြီးကခေါ်ဖန်ဆင်းလို့ဖြစ်ပေါ်လာတာမဟုတ်ဘူးလားလေတတ်မဲ့စိတ်ကလေးရလေဘာကြောင့်ဖြစ်ပေါ်လာတတ်မဲ့စိတ်ကလေးဘာကြောင့်ဖြစ်ပေါ်လာတော့တတ်မဲ့စရာအာယုံအကြောင်းကြောင့်ဖြစ်ပေါ်လာတယ်ဟုတ်တယ်လေသိနောက်တစ်ခါတတ်မဲ့စိတ်ကလေးဖြစ်ပေါ်လာလို့ဘာစိတ်ကလေးဖြစ်ရတယ်လဲ ရှုမှတ်တဲ့စိတ်ကလေးဖြစ်ရတယ်ဟောအကြောင်းကြောင့်အကျိုးဖြစ်တာသိတော့ဘာညာနဲ့ပိစယပရိက္ခညာတနည်းဓမ္မတိတိညာပိစယပရိက္ခညာဓမ္မတိတိညာအကြောင်းကြောင့်အကျိုးဖြစ်တာသိပြီအကြောင်းကြောင့်အကျိုးဖြစ်တာသိပြီဆိုတော့ကာယအဲ့ဒီတတ်မဲ့စိတ်ကလေးဖြစ်ပေါ်လာအောင်လှုပ်ပေးတဲ့ပုံကူတ attva ရှိသလားကာရကဒိဋ္ဌိတဲ့မရှိဘူးပြုလုပ်တတ်သူရှိတယ်လို့ယူဆတဲ့အမြင်မှမရှိတော့ဘူး အဲ့ဒီဒိဋ္ဌိလည်းကျင်းစင်သွားပြီအဲ့ဒီဒိဋ္ဌိကျင်းစင်သွားပြီဆိုလို့ရှိရင်လူကိုလှုပ်ပေးတတ်တဲ့ဖန်ဆင်းပေးတတ်တဲ့ပုဂ္ဂိုလ်တရားအကြောင်းလူဖြစ်လာတယ်ဆိုတဲ့အယူမှအိဋ္ဌရနိမ္မနဝါဒလည်းစင်သွားပြီအဲ့ဒီအိဋ္ဌရနိမ္မနဝါဒကိုဝိသမဟိတုဒိဋ္ဌိလို့မငြင်းမြသောအကြောင်းကြောင့်မဟုတ်တဲ့အကြောင်းကိုအကြောင်းအကြောင်းအဖြစ်နဲ့ယူဆတဲ့အယူမှားလို့ဆိုလိုတယ်ဝိသမစိတ္တိဒိဋ္ဌိအဲ့ဒါဒီတမ်းမြစိတ်ကလေးဖြစ်ပေါ်လာအောင်ဟာဖန်ဆင်းရှင်ကြီးကလှုပ်ပေးလိုက်တာလား မဟုတ်ဘူးအဲ့ဒါခံစေခြင်းကြီးကလှုပ်ပြီးလို့တတ္တဝါတွေဖြစ်ပေါ်လာတယ်လို့ယူဆရင်အဲ့ဒါဝိသမဟိတုဒိဋ္ဌိခေါ်တယ်အဲ့လိုသိတဲ့အခါကျတော့ဝိသမဟိတုဒိဋ္ဌိကျင်းသွားတယ်နောက်တော့ကဒီတတ်တဲ့စိတ်ကလေးဟာအကြောင်းမရှိဘဲနဲ့သူ့လိုလိုဖြစ်ပေါ်လာတာလားဘယ်လိုဖြစ်ပေါ်လာတာလဲအကြောင်းရှိလို့ဖြစ်ပေါ်လာတယ်ဘာအကြောင်းကြောင့်ဖြစ်ပေါ်လာလဲတတ်မဲ့စရာအာယုအကြောင်းကြောင့်ဖြစ်ပေါ်လာတယ်ဟောအဲ့တော့အကြောင်းကြောင့် အကျိုးတရားလောကမှာဖြစ်နေတဲ့သဘောတရားမှန်တယ်အကြောင်းကြောင့်ကြီးဖြစ်နေတာပဲအကြောင်းမရှိဘဲတော့မဖြစ်ဘူးလို့ဒီလိုသိသွားပြီဆိုတော့အဟိတုကဒိဋ္ဌိကျင်းနေရတယ်အကြောင်းမရှိဘဲနဲ့သူ့လိုလိုဖြစ်ခြင်းလို့တိုက်တိုက်ဆိုင်လို့မလို့ဖြစ်ပေါ်လာပါတယ်လို့ယူဆတဲ့အဟိတုကဒိဋ္ဌိအသိအမြင်မှဒါကျင်းသွားပြန်ပြီကျင်းသွားတဲ့အခါကျတော့ဟောဒီမှာအကြောင်းကျိုးကိုသိတဲ့ပစ္စည်းပရိသဉဏ်ရရင်ဆိုရင်ယုံမှားတွေလွန်မြောက်သွားပြီတဲ့ယုံမှားတွေ ယုံမှားတွေလွန်မြောက်သွားပြီးအရင်ကများဖန်ဆင်းတဲ့ပုဂ္ဂိုလ်လုပ်ပြီးတဲ့ပုဂ္ဂိုလ်ရှိတယ်သလားဒါမှမဟုတ်အကြောင်းမရှိဘဲနဲ့များဖြစ်ပေါ်လာတာလားဆိုတဲ့တန်မြရတွေဒါတွေမဟုတ်တော့ဘူးအကြောင်းကြောင့်ဖြစ်ပေါ်လာတာပဲဖန်ဆင်းတဲ့ပုဂ္ဂိုလ်လည်းမရှိဘူးလို့ယုံမှားတန်မြရလွန်မြောက်သွားအဲတခြားယုံမှား16ချက်လွန်မြောက်ပုံနဲ့ပဲဒီနေရာမှာကြည့်သေးတယ်ဟိုဟာကြီးကတော့ဖြေဝေးပါတယ်ထားကြတယ်ပြီးတော့အဲ့ဟာကိုသင်္ခါဝိတရဏဝိတုဒ္ဓိအကြောင်းကျိုးသိပြီဆိုတော့ယုံမှားကို လွန်မြောက်သောအဖြစ်စင်ကြဲသွားတယ်တဲ့ယုံမှလွန်မြောက်ကလေးရဲ့စင်ကြဲအနိမ့်နဲ့စင်ကြဲသွားတယ်ဒါကြောင့်ရှုမိလိုက်နှင်ယုံနာနှင်ထို့ပြင်ကြောင်းသိပြီးယုံနာကြောင်းမြသိလေကပါတယ်သုလသောတာမိယုတ်ယုတ်နာကိုသိတဲ့နမရူပပရိစ္ဆေဒညာအကြောင်းယုတ်ကိုသိတဲ့ပစ္စယပရိဋ္ဌညာဒီဉာဏ်နှပါရပြီဆိုလို့ရှိရပဲ လူလသောတာပန်ကိုခေါ်နိုင်ပြီတဲ့သောတာပန်နဲ့အလားတူပြီတဲ့လာမယ့်ဘဝမှာတော့ဒုက္ခတိဘဝခေါ်တဲ့အပေဘဝကိုမရောက်နိုင်တော့ဘူးဆိုခုနကလည်းသူ့မရှိလေငါကောင်တင်ခင်မင်းဆိုလန်းသည်ကျွမိလိုက်လင်ယုံနာမြင်ထုတ်ပြင်ကြောင်းသည်သည် ကြောင်းမြတ်လုံနိုင်ကြောင်းမြတ်သိလေကသိလေကသုလသောတာမိသုလသောတာမိသုလသောတာမိသိလေကသုလသောတာမိသုလဒါနဲ့အဲ့ဒီအမျိုးသားတတ်မဲ့တယ်တတ်မဲ့တယ်တတ်မဲ့တယ်လို့တတ်မဲ့စိတ်ရှူရင်ရှူရင်နဲ့တတ်မဲ့စိတ်ရဲ့ နန္တရားသာဖြစ်တဲ့နန္တဘောမြတာဖြစ်တဲ့အကြောင်းတတ်မဲ့လူပုဂ္ဂိုလ်တ attva မရှိတဲ့အကြောင်းရှုတဲ့ပုဂ္ဂိုလ်တ attva မရှိတဲ့အကြောင်းတတ်မဲ့သိရှိလို့သာရှုသိဖြစ်တဲ့အကြောင်းဒီသဘာဝအမှန်နဲ့တည်ရင်တည်ရင်ကနေပြီးတော့တတ်မဲ့သရောရှုသရော ဖြစ်ပြီးပြမတည်မြဲတဲ့အနိစ္စသဘောတွေမပြတ်ဖြစ်တဲ့တွေကနှိမ့်ဆက်နေအနှိမ့်ဆက်ခံရတဲ့ဒုက္ခသဘောတွေအနှစ်ပါရအခိုင်အမာအစိုးရတဲ့အနေနဲ့ပုဂ္ဂိုလ်တ attva လို့ခေါ်ရတဲ့အတ္တလို့ခေါ်ရတဲ့ သဘောမရှိတဲ့အနတ္တတွေလို့ဒီလိုသိရင်သိရင်ကအဲ့ဒီအနိစ္စဒုက္ခအနတ္တဉာဏ်တွေတစ်ဆင့်နဲ့တစ်ဆင့်မြင့်သွားပြီးတော့မဲ့ဉာဏ်ဖူဉာဏ်တွေမလေးတဲ့